စကြတုတ်အဲရပြောကြအောင်ဆက်လက်နာကြအောင်ပေါ့နော်အစောဗျာတရားဥဟောဖို့အတွက်ဘုန်းကြီးတို့အရင်ဆုံးတရားရနိုင်တဲ့ပုံကိုယ်တွေကြည်ပါတယ်ကြည်တော့အာလာရယသိတို့ဥဒကယသိတို့ဟောဖို့ကြံရွယ်တယ်ကြံရွယ်ပြီမဲ့လို့ဒီ ရသေးကြီးများကကွယ်လွန်သွားပြီးတော့စိတ်ကြီးတဲ့ရှိတဲ့ဘုံနာမ်ကြီးတဲ့ရှိတဲ့ဘုံအရူပဘုံမှာဖြစ်သွားတော့တရားရဖို့ခွယ်လွန်ဝေးသွားတော့အဲဒီမှာသူဝေယဝစာတွေမပြတ်လောက်ခဲ့တဲ့ပြင်ဆောက်ခဲ့ငါးဦးပေါ့ဒီပုဂ္ဂိုလ်တရားဟောဖို့အတွက်ဘုန်းကြီးတို့ဗာရဏတိယဘာဒီမြို့တဲ့မြို့နယ်တဲ့ဗုဒ္ဓဂယကာယပေါ့ နေမိဂရာဟုဒီကိုသွားတော့ဗာဒီမျိုးနယ်တွေကိုကြွားပါတယ်ဒါအခြားဘုရားရှင်တွေကဒီလိုကြွားတဲ့အခါမှာတကိုးနဲ့ကြွားတော်မူတာရှိပါတယ်ဗုဒ္ဓဂေါရမတော့ဘုန်းကြီးတို့ဘုရားကတော့လန်ခုလမှာဥပကတက္ကရုံနဲ့တွေ့ပြီးတော့မိစရာအကြောင်းရှိတဲ့အတွက်ခြေလင်းကြွားပါတယ် အချို့ကျမ်းစာနေရာတော့ဝါဆိုလာပြီနေမှာကြွားတယ်လို့ဆိုတယ်ဒါပေမဲ့လို့ဗော်ရိမာနိုင်ငံနေပြီးတော့ဟိုဗော်ရိပဲလေဗော်ရိဟိုတမိတာညာရတဲ့ဗော်ရိပင် အောက်ကနေပြီးတော့မိဂရာဝုန်တိဆက်ရှုဆက်ရှစ်ယူနာဝေးတယ်လို့ဆိုပါတေယူနာရှစ်မိုင်လုံးတဲ့အတွက်ပေါ့အများကြီးပဲမိုင်ပေါင်းများစွာဝေးတယ်ဒါတွေကတည့်ရထင်းနဲ့ကြွားဖို့ဆိုရင်တော့တကိုးနဲ့ကြွားမှရပါ တကူနဲ့သွားမှရောက်နိုင်တယ်အဲရောက်မှဆရာတော်ရရာကြီးနေရာမှာတော့တကူခြေလင်းကြွတယ်ဆိုတော့သူကဒီနေ့ကြွနိုင်တယ်နှုံနဲ့တွဲပြီးတော့ဝါဇိုလာဇန်6ရက်နေ့လောက်ကစပြီးကြွတာဖြစ်တော်မူတယ်ကြွတာဖြစ်နိုင်စရာရှိတယ်ဒီလိုမိတ်ပါအဲလိုနဲ့သွားရင်တော့ပေါ့လေခရမရောက်မီမှာလန်ခုလဥပကတကရုံးကြီးနဲ့တွေ့ပါတယ် ဒီတော့ဗောဓိမာနိုင်တဲ့ကြာ3ကလောက်လောက်3ကဟုတ်လောက်ဝေးတယ်လို့ဆိုပါ3ကဟုတ်ဆို6မိုင်လောက်ရှိတော့ပါဥပကတကရုံဆိုဝုံမုတ်ဖွင့်နေနေတဲ့ဘုန်းကြီးတို့ဗုဒ္ဓလက်ထက်မှာထင်ရှားတဲ့ဘာသာခေါင်းဆောင်6ဦးပေါ်တာပေါ့နိဂန္ဓနာတာဗုဒ္ဓဆိုတာနာတာဗုဒ္ဓရဲ့တာနိဂန္ဓဆိုဆရာကြီးပေါ့ဒီဆရာကြီးကသူတို့ရဲ့ဤတွေအဝတ်မွက်ပဲနဲ့ကျက်တာ သူ့ရဲ့တပြည့်ပဲဥပကဆိုတာဗုဒ္ဓမြင်တော်ဥပကတက္ကရာငါရှင်သင်ရဲ့အိန္ဒိယဟာအင်တန်ကြည်လင်းနေတယ်အရေးစင်းနဲ့တန့်ရှင်းဖြူစင်းနေတယ်ပေါ့ဘယ်ဆရာကိုမိပြုပြီးရံပြုခဲ့ပါသလဲသင်ဆရာကဘယ်သူပါလဲသင်ဆရာရဲ့တရားကိုဘယ်တရားကိုသင်ဆရာကနှစ်သက်သဘောကြပါသလဲဒီလိုမေးတာပေါ့ ဒီတော့ဗုဒ္ဓဘာဖြစ်လဲဆိုတတ်ပါပြီဘူးငါဟာမျက်စိအစဉ်စားရတရားအလုံးကိုလွှမ်းမိုးနိုင်သူ ဖြစ်တယ်အိန္ဒိယကိုလွှမ်းမိုးနိုင်သူ ဖြစ်တယ်ပေါ့များသောအားဖြင့်ဘုန်းကြီးတို့တတ္တဝါတန်တတ္တဝါတွေကအိန္ဒိယနောက်ကိုလိုက်နေကြတာများတယ်အိန္ဒိယကိုလိုချလိုက်တဲ့ပုဂ္ဂိုလ်မရှိတော့ဘူးဘုရားရဟန္တာများတာလည်း တကယ်တရားနဲ့နေတဲ့ပုဂ္ဂိုလ်များတာလေအိန္ဒိယကိုနောက်ကိုလိုကြဖြစ်ပါတယ်တဗ္ဗဘိဗုငါမျက်စိအစဉ်စရည်တဲ့တရားလုံးကိုလွှမ်းမိုးနိုင်သူဖြစ်တယ်ဒီစကားပြန်ပါလဲဆိုမြင်တာတို့ကြားတာတို့ဒီတရားလုံးပေါ်မှာအကုန်နိုင်နေတယ်ပေါ့။ဒါရင်ဒီတ attva တွေကဘုန်းကြီးကအေးဒီနောက်လိုက်နေရလို့ဒုက္ခရောက်နေကြတယ်။မြင်စရာရှိရင်လည်းကြည်လိုက်တာကြားစရာရှိရင်လည်းနားထောင်လိုက်တာစားစရာဆိုလည်းစားလိုက် ပြောစရာရှိရင်ပြောပါလိုက်ဒီလိုနဲ့ချိန်ကုန်တော့ဘုံရောလူကတတ်တော်တိုင်းပေါ့အဲ့လိုဒုက္ခဖြစ်ကြတယ်မြင်မှုကြားမှုတွေဒါတွေကိုချိန်ကုန်နေလို့အာယုံ၅ပါးပြောအောင်နေတဲ့ချိန်ကောင်းနေလို့ဘုန်းကြီးတို့တွေဒုက္ခရောက်ကြတယ်ဒီလိုဒုက္ခဖြစ်နေကြလို့မျက်စိနားလျာကိုယ်စိတ်ဓာတ်တွေကမကြည်မလင်ဖြစ်နေကြတော့ဘုရားကအဲ့ဒီအိန္ဒိယ၅လုံး၅ပါး၆ပါးလုံးပေါ့နိုင်နေနေ နေနိုင်လို့စိတ်ချမ်းသာပြီးအိမ်တွေကြည်လင်နေပါတယ်လို့ဒီလိုဖြေတာပါတဗ္ဗဘိဘူးငါမျက်စိအစင်းစားရအိမ်တွေအလုံးကိုလွန်မိုးနိုင်သူ ဖြစ်တယ်ဒီလိုဖြေပါတယ်ဥပကမေတော့သူဖြေတယ်ဒီမှာဂါရတပုတ်ရှိပါပြီဖြေတာအဲ့ဒါတစ်ခုချင်းပြောမယ်တဗ္ဗဝိတုတရားအလုံးငါသိမြင်သူဖြစ်သိမြင်ပြီးသူဖြစ်တယ်ဒီလိုဖြေတယ် သဗ္ဗေတုဓမ္မေတုအနုပလိတ်တော်တရားအလုံးနဲ့မညှိတွယ်သူဖြစ်တယ်လောကတရားအလုံးလောကီတရားအလုံးမှာမကြည့်မညှိတွယ်တဲ့ပုဂ္ဂိုလ်ဒီတာမန်တ္တဝါတွေကတော့လောကီပစ္စည်းဥစ္စာအာနာပညာဓာရီညှိတွယ်နှစ်သက်မြတ်နိုးကြတာဖြစ်တော့ဘုရားကအဲ့ဒါပြောတယ်တရားအလုံးမှာမကြည့်မညှိမတွယ်သူဖြစ်တယ်တပင်သောအလုံးစုံကိုစွန့်လွတ်နိုင်သူဖြစ်တယ် ဘယ်ရာမှဘယ်ရာမဆိုဖို့ဆွန့်လွတ်နိုင်တယ်ပေါ့ဗျာတဏှခေဝိမု ക്ത ောတဏှာကုံရနိဗ္ဗာန်မှနိဗ္ဗာန်၌ကိလေသာမှလွတ်မြောက်သူဖြစ်တယ်တဏှာတွေကုံသွားပြီးကိလေသာမှလွတ်မြောက်ပြီးတဲ့ပုဂ္ဂိုလ်ဖြစ်တယ်ဒါဖြစ်ကိုယ်ပိုင်ဉာဏ်နဲ့တရားသိပြီဖြစ်လို့ဘယ်သူမှဆရာလိုညွှန်ပြစရာမရှိဘူးလို့ပြောတာပါအဲ့ဒါအသိမထင်ရှားဘူးပေါ့နောက်ကျတော့ထင်ရှားဆက်ပြောပါတယ် နမေအာစီယောနတ္ထိလောကုတ္တရာတရားတုတရားသူသိရံနဲ့ညွန်ပြပေးတဲ့ဆရာငါမှမရှိပါဘူးလို့ပြောတတိပသောမေနာဝိစတိငါနဲ့အစင်တန်းတူတဲ့ဂုံဤတူတဲ့ပုဂ္ဂိုလ်လောကမှာမရှိဘူးဒါပြောတယ်သတိဝကသမိလောကသမိနတ္ထိမေပုပฏิပုဂ္ဂလောနတ်မြမာနဲ့တကွဖြစ်တဲ့ဒီလောကကြီးမှာငါနဲ့ဒန်းတူရည်တူ ဖက်ပြိုင်နိုင်တဲ့ပုံကမရှိပါဘူးလို့ဟိုမေးဘလို့ဖြေပေမဲ့လို့ဘလို့ပဲဖြေဖြေဥရကရညာလိုက်မမိဘူးမမိတော့ဘာဆက်မေးလဲဆိုယဟန္တာဖြစ်ပါပြီလားလို့ဆက်မေးပါဒီတော့ဗုဒ္ဓကအာဟိအရဟလောကောလောကိတလောကလုံးမှာငါးသားလင်းယန္တာအစ်စ်ဖြစ်တယ်ဟန္တထာနှုတ်တော့ငါအမြတ်ဆုံးဆရာဖြစ်တယ်ဒီလိုဆက်ဖြေပါ ဧကောမိသမ္မာသမ္ဗုဒ္ဓငါတပါတိသော သမ္မာသမ္ဗုဒ္ဓဖြစ်တယ်တိတောတိတိဘုဒ္ဓမိနေဘုဒ္ဓငါကိလေသာမိတဲ့ငြိမ်းပြီးလို့အေးချမ်းနေသူ ဖြစ်တယ်လို့အဲ့ဒီမှာ ဥပကရိယာဘာဆက်မေးလဲဆိုတော့အခုဘယ်ဟုဘယ်ကိစ္စအတွက်ဘယ်ဟုသွားမှာလဲဒီလိုမေးဘုရားကဓမ္မစကံဘုတေတုံကိစ္ဆာမိကတိနာပုရံ တရားဆက်လေဖို့ဓမ္မစကြာတရားဟောဖို့ကာတိတိုင်းဗာရဏီတိမျိုးငါသွားနေတာဒီလိုဖြစ်အဲ့ဒီမှာဓမ္မဓမ္မစကြာတရားစကြာတရားဟောရင်အကြောင်းရအန္တိဗုဒ္ဓသမီးလောကသမီးအာယံဇံအမတဒုံတုပိပညာမျက်စိမရှိပညာမျက်စိကန်းနေတဲ့လောကကြီးထဲမှာ အမြဲနိဗ္ဗာန်တရားကိုတရားဆိုတဲ့စီကြီးကိုတီးဖို့စီကြီးကိုလဲဖို့စီကြီးကိုဟောကြားမှာဖြစ်တယ်ဆိုပြီးတော့မိန့်ပါအဲတော့ဥပကသူဉာဏ်ရှိတဲ့လောက်နဲ့ပဲပြောပါရတော့ခေါ်တွန်းအာဟုသောပရိဇာနာတိငါရှင်သင်ဝန်ခံထားတဲ့အတိုင်းဆိုရင်အရဟတိအနန္တစီနောအဆုံးမရှိအောင်တော်မူတဲ့အနန္တစီနာ ဖြစ်ပါပြီလား သူတို့ရဲ့ဂိုင်းမှာကသူတို့ဆရာကြီးပေါ့နော်ဤကန္တာဆရာကြီးကိုကိရိတာတွေအလုံးပဲဖြတ်နိုင်သူကိုသူတို့ခိုင်းမှာကအနန္တစိနာလို့ခေါ်တယ်။အဲဒီလိုယူဆပြီးတော့သူတို့ဆရာကြီးကိုနိနန္ဒဗုဒ္ဓနိကန္ဒနန္ဒဗုဒ္ဓကိုစိနာဂျီနာလို့ခေါ်တယ်ပေါ့။ဒါကြောင့်သူကဂျိန်းဆိုတာသူတို့ဒီဆရာကြီးဟောတဲ့တရားနဲ့တပည့်များကိုဂျီနာလို့ ဂျေနဂျိန်ဘာသာဝင်ဒီလိုခေါ်ကြတာ။အဲတော့မြတ်စွာဘုရားဗာမိတ်လဲဆိုယာတိတာတေဇိနာဟွန်တိရေဘက်ကအတဝခင်ဇိတာမေပါပကဓမ္မတတမဟမူပကစိနောတဲ့ဥပကတဲ့ငါတို့လိုပုဂ္ဂိုလ်မျိုးအာသောကိလေသာကုန်ခန်းခြင်းသို့ရောက်ကြတယ်။ငါတို့လိုပုဂ္ဂိုလ်တွေကဇိနာစစ်ဖြစ်တယ်။ငါဟာရုံမှာတော့ ကိလေသာအကုသိုလ်တွေကအောင်နိုင်ပြီးဖြစ်သောကြောင့်ဇိနာလို့ခေါ်နိုင်ပါတယ်ဇိနာလို့ခေါ်တယ်လို့ရှင်းရှင်းပြောပါတယ်ဒါပေမဲ့လို့ဒီဥပက္ခယီမာကအဲ့လောက်အသိဉာဏ်မရှိချောင်းမရှိကြတော့သူဘာပြောလဲဆိုဟုပေရအာဟုသောငါရှင်ပြပြောတယ်လို့ဟုတ်မယ်ဆိုရင်ဟုတ်လောက်မှာပါအဲ့လိုပြောပြီးခေါင်းလေးညိတ်ဗုဒ္ဓလမ်းဖယ်ပေးပြီးတော့သူသွားလို့ရခီးဆက်သွားတယ်ဒါဘာပြောရလဲဆိုတော့ ဥပကတကရုံးကြီးကဖះအစ်စ်နဲ့တွေးပါလျက်နဲ့ဖះမှမသိရှာဖះကဖះအစ်စ်ဖြစ်ကြောင်းဝန်ခံပြောနေပေမဲ့သူမယုံကြည်နိုင်ဘူး။ဘာကြောင့်လဲဆိုလဲသူ့ရဲ့အရင်တုန်းကအယူအဆဟောင်းနေရှိနေလို့ပဲငကိုအတွေးခေါ်ဟောင်းနေသူဆရာသမားသင်ထားတဲ့အတွေးမှာအယူအဆမှားရရှိနေတော့ဘလောက်အစ်စ်နဲ့တွေးတွေးသူအစ်စ်ကိုလက်မခံနိုင် ဒါဘုန်းကြီးတို့သတိထားမယ်တစ်ချက်ကဘာလဲဆိုတော့နီမလမ်းမတွေကိုကဆွဲယူမိထားရင်အဲ့ဒီနီမလမ်းနီမလမ်းမကြားရပေမဲ့လို့လည်းမယုံနိုင်ဘူးဗျမယုံကြည်ပဲဖြစ်တတ်တယ်ဒါသဘာဝပဲနီမလမ်းမဘလောက်ပဲဉာဏ်တဲ့ပုဂ္ဂိုလ်ဟောပြောပေမဲ့လို့နေသူကအထင်သေးပြီးတော့မယုံမသိမလေးစားပြုတ်တတ်တယ်ပြောတတ်တယ်ဒါတတိထေချာမဲ့ချက်ပဲဒါကြောင့်စကြရေက ဘုန်းကြီးတို့တွေနီးမှန်လာမှဖြစ်အောင်စနစ်တကျသင်ပေးတဲ့တရားမျိုးကိုလေ့လာပါသင်ယူပါနာယူပါမှတ်သားပါကျင့်သုံးပါတကူတရားမှားကျင့်ပြီဆိုကိုကလက်ဆုပ်လက်ကံဖြစ်ပြီးသားဖြစ်ပါတယ်ဆုပ်လို့ကိုခက်တော့ဒါကြောင့်ဥပကဗုဒ္ဓကဥပကဗုဒ္ဓကိုလုံးဝမယုံကြည်ပေမဲ့လို့သူ့မှာအတော်တန်တရားတရားလောက်တော့ရသွားပါတယ်ဒါကြောင့်သူကနောက်တစ်ချိန်မှာဒီ တက်ကရုံးဘွားလှုပ်ထွက်ပြီးတော့မုတ်ဆိုးမုတ်ဆိုးသမီးဆာမာတော့စပါဘောလို့ဘုန်းကြီးတို့ဗမာလူမျိုးဆာဝါလို့ခေါ်တယ်သူနဲ့အိမ်အောင်ကြပြီးတော့ဒါတယောက်ရတဲ့ကလူဝညင်းငွေပြီးတော့ဖရာထံရောက်လာအဲ့ဒီမှာရဟန်းပြုတရားထုတ်တော့အနာဂံဖြစ်တယ်ကွယ်လွန်သွားတော့သောတော်ဝါဒအဝိဟာဘုံရောက်ပြီးတော့အဲ့ဒီဘုံမှာပဲမကြခင်ရဟန္တာဖြစ်သွားတယ် အဲ့ဒီလိုဖြစ်ပေါ်မဲ့အကျိုးတရားတွေမြင်တော်မူတဲ့အတွက်ဘုရားရှင်ကဘောရိမန္တိုင်ပေါ့ဒီဘောရိညောင်မြအောက်ကနေပြီးတော့ခုနပြေသဝေကုံငါးဦးကိုဟောတဲ့မိဂရာကိုဆက်ရှုဆက်ရှိယူနာတော့ဝေးတဲ့နေရာကိုခြေလင်းကြွားပြီးခြေလင်းကြွားတယ်ကြွားတဲ့ရွေးချက်ကတော့ခုနဥပကနဲ့တွေ့ဖို့ပဲဘုရားရှင်တွေကဒီအရိယသူတော်ကောင်းတွေအကျိုးရှိမှလုပ်ပါတယ်အကျိုးရှိမှပြောပါတယ်အကျိုးရှိမဲ့ လို့မြင်ရင်ပြောပါတယ်ကြိုးရှိမယ်လို့မြင်ရင်အဲ့တိုင်းကြွပါတယ်အဲ့လိုနဲ့မိဂရအောင်ပြေဆောက်ဝဲကြီးငါးဥထံရောက်တယ်ပေါ့ဗျာပြေဆောက်ဝဲကြီးငါးဥထံရောက်တော့ဖျားကြွလာပြေဆောက်ဝဲငါးဥကမြင်ပါတယ်မြင်ပေမဲ့လို့သူတို့ကချင်းချင်းဂရိကဥထားကြဘလို့ဂရိကဥထားလဲဆိုတော့ကရှင်တို့ဟိုမှာရဟန်းကောင်းတွေမှာလာနေတယ်သူဟာ အစာ ဖြတ်တဲ့ဗราဏအကျင့်ပြီးရှင်းတော့ကတော့အဲ့ဒီခက်ကတော့အစာရည်စာဖြတ်ပြီးကျင့်တဲ့အကျင့်ကိုကျင့်မှဖျားဖြစ်မယ်လို့ဒီလိုမြင်တော့ဘုရားကအစာရည်စာဖြတ်ပြီးကျင့်တာတရားမရအောင်မရတော့အာဒီနည်းတော့မှားနေပြီမှားနေတဲ့ကျင့်တရားကိုဖြတ်ပြလိုက်တာနော်ဒီလိုဒီမှာလူငယ်လေးတွေမှတ်ထားဖို့ကိုဒီဟာမှားတယ်လို့သိပြင်ဒါကိုရပ်နိုင်ရမယ်မှားမှန်းသိရတဲ့အတိုင်းမရပ်နိုင်တော့တဖို့လမ်းမမြင်ဘူး ုံရောလူအတူတူပါပဲနော်ဘုရားလုံးဘဝလုံးအဲ့ဒါတော်တော်ကောင်းတယ်ဗျာနော်ကျင့်တယ်တရားမရဘူးဒါမှသွားပြီဒါလုံးဝရပ်ပြလိုက်ပါဆက်မလုပ်အဲ့မှာအစာရေစာဖြတ်ပြီးကျင့်တဲ့စာရေစာဆိုနည်းနည်းလေးကိုဒီလက်တစ်ဖက်လောက်ရှိတဲ့ပဲရည်လေးပဲတောက်ကျင့်အယိုးနဲ့ရည်ပဲကျန်တာစာဖြတ်တဲ့ဗราဏချင်းကိုသူတို့က မကျင်မနဲ့ရက်လိုက်တဲ့အခါကျပြစ္ဆုတ်ငါးပါးကထင်သေးတာပေါ့။ဟောဒီပုဂ္ဂိုလ်အစာရည်သာဖြတ်တဲ့ဗราဏအကျင့်ကထွက်ပြီးတော့လာလဘပေါ်မြောင်အထုတ်နေတယ်လာလဘပေါ်မြောင်လောက်နေတယ်။ဒါကြောင့်မို့သူ့ကိုရှင်းမခိုးရဘူး။လာရင်လည်းခီးဥကျုဆုံးမပြုတ်စတမ်းပေါ့။သူ့တပိတ်တင်ကောင်လှမ်းမယူမယူစတမ်းဒီလိုသူတို့ကခရီးကဟုတ်တွေထားတယ်။ဒါပေမဲ့လို့သူတို့ရဲ့အမျိုးမြတ်တဲ့အတွေ့နေရာတော့အသင့်တယ် ခင်းပေးရမယ်သူထိုင်ရင်ထိုင်လိမ့်မယ်ဒီလိုဂရိကကိုပြုထားတော့ဒါပေမဲ့ဘုရားရှင်ရဲ့တကုတေဇောအနုဘောတော်ကြောင့်မေတ္တာတော်ကြောင့်အနိနာရောက်လာတဲ့ခါမှာပစ္စောဝိငါဟုကခီးယူချိုဆိုကြတယ်တပါးတပိတ်ယူတယ်တပါးကသင်္ကန်းယူတယ်တပါးနေရာခင်းပေးတယ်တပါးအချင်းလျှောက်လာဆိုခြေဆေးဖို့ရေခတ်ပေးတယ်ဗောဗျာရေကတ်တော့တပါးခြေဆေးကုန်ပြင်ပေးတယ် ဒါပေမဲ့လို့သူတို့တွေကယူသေးလေးစားမှုရှိမယ်ဓာန်လူကြီးတို့နဲ့ခေါ်တာပဲနော်ဗုဒ္ဓကိုခေါ်ရမမြည်ရင်းမြင်ခေါ်တယ်အာဟုသောလို့မယုံမသိပေါ့ဓာန်လူကြီးတို့နေနဲ့ပြောတယ်နော် တချို့ဟာတွေကစကားပြောတဲ့ကဘုန်းကြီးတို့သတိထားမယ်ကိုတော်တို့ဘာလို့ဆိုတာဓာန်လူကြီးတို့နေနဲ့ပြောတာနော်ဘုန်းကြီးတွေနဲ့ပြောတဲ့ကကိုတော်ကဘယ်လိုပညာနဲ့တချို့ကချို့တကားတွေတို့မတွေကနော်ဒါတွေကဓာန်လူကြီးတို့ပြောတဲ့စကားတွေအဲ့ဒါတွေသတိထားတယ် စကားပြောတဲ့အခါမှာကိုယ်ရဲ့ရှိတဲ့ပုဂ္ဂိုလ်ဆိုယူသေးသေးလေးလေးစားပေါ့သီလကုံသမာဓိကုံပညာကုံရှိတဲ့ပုဂ္ဂိုလ်ဆိုရှိတဲ့အတိုင်းပြောရတာပေါ့နော်အဲ့မှာဘုရားကအနတ္တဝါဒကိုကြွေးကြော်ပြီးတော့တရားဟောတာပါပဲနော်အနတ္တလက္ခဏာတောက်တော့ကြောင့်ဘုံတွေးလိုက်သတ္တဝါရင်သတ္တဝါရင်အတ္တကိုယ်စီရှိတာပေါ့ဗျာနော်အတ္တဝါဒကြည့်ဆိုးနေတယ်ဒီနောက်တိုင်းလို့သဘောဆိုးတော့ ကိုလုံးမှာကိုရမယ်အတ္တဝါဒကြည်ဆိုးတာငါလုံးရင်ဖြစ်တယ်ငါပြောရင်ဖြစ်တယ်အတ္တဝါဒကြည်ဆိုးတာဘုရားကဒီအနတ္တဝါဒဥတီဒေသနာကိုပထမဆုံးကြွေးကြော်လိုက်တာပဲအနတ္တဟောတဲ့ခါမှာအနတ္တဝါဒဟောတဲ့ခါမှာသူကဖက်ဖက်ကတိကျုံတိကျမှန်ကန်ပြည့်စုံနေဖို့လောတာပေါ့နော်လောကရဲ့လိုအပ်ချက်လည်းအဝင်ဖြစ်ရမယ်ဒီတရားတော်မှာအသုံးလုံးဩဝါဒစပြီးတော့ဘုန်းကြီးတို့ စနစ်ကြတုံထားတာဟောထားတွေ့ရတယ်ဥမာဘုရားကဒီတရားတွေဟောတဲ့ခါမှာနောက်ပိုင်းတရားတွေဒါဟုတ်လားငါဘုရားကငါဆိုတဲ့အတုံးနှုံးနဲ့တုံးတယ်ဒီဓမ္မစကြာကြမတုံးဘူးငါဘုရားဟောခဲ့တယ်မေယာငါဟောခဲ့တယ်ဒီလိုမတုံးတထာဂတိနာ တတိယနန်စာပေါ့ဘုရားရှင်ဟောခဲ့တယ်ဒီလိုတုံးတာအဲ့ဒီစကလုံးကစပြီးတော့ဒီတုံးမှာတော်တော်လေးရွေးချယ်ဟောတာတွေ့ရတယ် နောက်တခြားဘာသာတွေမထိခိုက်အောင်ဟောထားတယ်တွေ့တယ်ပေါ့နောက်ဘုန်းကြီးပါဠိလေးတွေတွေ့တဲ့ကပြန်ပြောပြဒီဒေသနာဟာတာနာတော်ရဲ့အရေးပါဆုံးဖြစ်တဲ့မေဇိမပရိပရာလမ်းစဉ်ဒါလည်းပါတယ်နောက်သစ္စာလေးပါးရဲ့အရေးအတွက်တယုတ်ပြီးတော့ကြင်ကြံတဲ့တပိသာတာဝကရဲ့တာဝတရားပိုင်း အဲ့ဒီကျင့်ကြံတဲ့အတွက်ပြည်စုံတဲ့အခြေအနေပြည်စုံလာတွေကဘလို့အကျိုးတွေဖြစ်ပေါ်လာတယ်ဒါတွေကိုတိကျကျဟောထားတယ်အခုဘုန်းကြီးတို့အဲ့လောက်အရေးပါတဲ့ဒီလိုတရားတော်ကြီးပေါ့နော်ဟိုရအောင်ကြက်ထားလည်းကောင်းတယ်ရအောင်ကြက်ပြီးတော့ဒီတရားတွေကိုနားလည်အောင်လေ့လာရင်ကောင်းတယ်များသောအားဖြင့်တော့ဘုန်းကြီးတို့ဘုန်းကြီးတွေပါဝင်ပေါ့နော် ရွတ်ပြီးတော့ဒီဓမ္မစကြာကိုကြက်ပြီးရွတ်နေတာတော့ပဲခြေနှက်ကြတော့များတယ်ပဋ္ဌာန်းနေလဲရွတ်နေကြတာပဲခြေနှက်တာရွတ်တာပဲခြေနှက်တာကုသိုလ်များဘူးလားဆိုရပါတယ်ဗျာဒါပေမဲ့ဒီမဲ့ညာဖုန်ညာရသည်ဒီကိလေသာကုန်သည်ထီအောင်ကတော့ရွတ်နေအောင်လည်းဘာမှဖြစ်ပါဘူးဆိုလိုတာကတော့ရွတ်နေအောင်လည်းမကျင်တတ်ပါနဲ့ဝိုသင်းတွေဖွဲ့ပြီးရွတ်မယ်စူပေါင်းပြီးရွတ်ဆိုကြမယ်အဲ့ဒီလောက်နေရွတ်မနေပါနဲ့ ဒါတွေကလက်တွေ့ကျင့်ကြအထောက်အမဲ့တရားဖြစ်တော့အတွက်လက်တွေ့ကျင့်ကြနေအောင်လေ့လာဖို့လိုပါတော့အဲတော့အဲ့လိုရွတ်နေုံနဲ့ဆိုရင်တော့ဒါနနဲ့တွေ့ကြုံဖို့ရတာအင်တန်နင့်နာတယ်လို့ပဲပြောရမှာပေါ့အဲဓမ္မစကြာကိုဓမ္မတွေလေ့လာတဲ့အခါမှာဓမ္မစကြာပြပြပဲတရားပဲလေ့လာတဲ့အခါမှာဒီဓမ္မတွေကိုကျင့်သုံးတဲ့အခါမှာ တရားတွေကိုကျင့်သုံးတရားရဲ့အကျိုးကျေးဇူးတွေခံစားဖို့တရားတွေကိုကျင့်သုံးတဲ့ကလောကအကျိုးတွေကိုခံစားဖို့ဒီလိုနှမျိုးရှိတာပေါ့နော်လောကီကျိုးလောက်တာဓမ္မကျင့်သုံးတဲ့ကဘုန်းကြီးတို့တော်တော်များများလောကီကျိုးလောက်တွေမျှော်ရတယ်ပေါ့အာဒီကတော့ရုပ်ရင်ဘာဖြစ်မယ်စီဝါဖြစ်မယ်အနေကင်းမယ်ဘုံကြီးမယ်ဒီလိုတွေရွတ်ကြတာဒီလိုနဲ့လမ်းဆုံးတာများတာနော်အဓိကတော့ဘုရားကကျင့်ကြံစေခြင်းလို့ဟောတာ ကျင့်ကြံကိုနားလည်အောင်လေ့လာတယ်ကျင့်ကြံကိုနားလည်တော့ကျင့်ကြံအထုတ်ပေးမယ်ကျင့်ကြံအထုတ်မှာဘုန်းကြီးတို့ကဒီအကျိုးတွေဓမ္မရဲ့အကျိုးပေါ့လေမဉ္ဇဏ်ဖုန်ဉဏ်ရမယ်ဝိပဿနာဉာဏ်ဖြစ်မယ်မဉ္ဇဏ်ဖုန်ဉဏ်ရမယ်အဲ့ဒီကြမှာဘုန်းကြီးတို့တကယ်အကျိုးခံစားတော့ခုနလောကကျိုးလောက်နေမျောနေမယ်ဆိုရင်တော့လောကကျိုးလောက်ပဲရအောင်အခုဓမ္မစကြာဟောသည့်တိုင်အောင်ပေါ့လို့ဖေယားကဒီ စံချိန်ချိုးတောင်ကျင့်ပြရတယ်ဒါလူတွေတတ္တဝါတွေလိုက်မမီတဲ့အကျင့်မျိုးတွေပြောသွားတာပဲနော်စံချိန်ချိုးတာယူပပမာဏဘုရားရှင်ကတာမန်ပုဂ္ဂိုလ်နဲ့မထူမတူတဲ့ဟာကလက္ခဏာတော်ကြီး32ပါးလက္ခဏာငယ်80ဆိုဒီဓာရီနဲ့ပြည့်စုံတော့ဓာရီနဲ့ပြည့်စုံတဲ့အတွက်ဘုရားရှင်ရဲ့ဥပရိတံပတ္တိဟာအမှန်တန်ကိုကြည်ညိုရကောင်းတယ် ဒီတစ်ချက်ကဘယ်သူနဲ့မှမတူဘူးနောက်ဂောတပမာဏဘုရားလုံးဟာတော့မထွက်ပဲနဲ့နေရင်စัจ जा မင်းပေါ့ဒီတစ်ကဘာလုံးကိုအုပ်ဆိုးလို့ရတယ်စัจ जा မင်းဖြစ်တယ်အဲ့ဓာတွေကို အလေးမထားပဲနဲ့29နှစ်အရွယ်လောက်မှာ တော့ထွက်တယ်ဒီစီစဉ်နန်းစီစဉ်တွေစွန့်သားများတွေစွန့်တော့ထွက် ဗိမိတရာမင်းကြီးကနေပြီးတော့သူတိုင်းပြည်တဝက်ပေးတာတော့လက်မခံငင်းပဲပဲပြီးတော့ဥလူဝရတော်မှာဒုက္ခစီရ6နှစ်ကျင့်တယ်ပေါ့ဗျာအဲ့လိုဖြစ်ကျင့်ခဲ့တာဒီဟာလူလောကနတ်လောကနော်မြမလောက30ပုံလုံးမှာကြော်ကြားသွားကြော်ကြားမှုမှာလည်းစံကျင်တင်လောက်ကြော်ကြားတာကျင့်တဲ့နေရာကြည့်မလားတော်ထွက်တဲ့နေရာကြည့်မလားဒါမျိုးတွေပေါ့နောက်တစ်ခုကလူခပမာဏ ကျင့်တဲ့နေရာဘုန်းကြီးတို့ဘလောက်တွေကျင့်လဲဆိုရင်လက်တစ်ဖက်လောက်ရှိတဲ့ပဲပြုတ်ရည်လေးတောက်ပြီးကျင့်တယ်ဒီတဲ့စာဖြတ်ကျင့်လဲတေယုံပဲရှိတာအဲတော့ဒုက္ခစီယာကျင့်ကို ရှစ်တလန်းတို့ကျင့်တေမလောက်ထီအောင်ကျင့်ကြံမှုခေါင်းပါမှုအခေါင်းပါဆိုအကျင့်ကိုလဲစံချိန်တင်လောက်6နှစ်တိတိကျင့်ပြခဲ့တယ်ပေါ့ဒါတော့ဘယ်သူမှမတူတော့အောင်ကျင့်ပြတဲ့စံချိန်တွေပဲပေါ့နော် နောက်တစ်ခုကြည့်လိုက်ပေါ့ဝေဖောခြင်းကနေစပြီးတော့29နှစ်ထိနန်းတော်ထဲမှာလွေမိုးဆောင်ရာသီလိုက်ဆံမြန်းတဲ့နန်းတော်တွေနဲ့နေခဲ့တယ်ပြီးတဲ့အခါကျတော့29နှစ်မှ35နှစ်တိ6နှစ်တိဥလူရတော်ထဲမှာအပြင်းထန်ဆုံးအဆုံးရောက်ဆုံးဖြစ်တဲ့ဒုက္ခစီက6နှစ်တိတိကျင့်ကြအောင်ဒါလည်းတော့ဘယ်သူမှနိုင်ရှင်လို့မရတဲ့ကျင့်တယ် ဒီ6နှစ်တီးတီးကျင့်သုံးကြည့်တယ်ပေါ့လေအစွန်ရောက်တဲ့အထိအထုတ်ကြည့်တယ်တရားမရဘူးဒီတဲ့ရှေ့တို့ကျင့်လဲသိချင်းတရားလွယ်လို့ဘာမှမရနိုင်ဒါကြောင့်မို့ဒီကျင့်တွေကိုရလိုက်တာဘာမှမရမှန်သိလိုက်တဲ့ကဒီကျင့်တွေရလိုက်တယ်ခန္ဓာကိုမျှတာပေါ့တင့်တဲ့နဲ့အာရတွေမိဝဲပြီးစတော့ပါတယ်ဒါတွေမြင်ရတဲ့ခါကျခုနပြစ္ဆောက်ငါကစွန့်ပြစ်သွားတာပဲ ဟောဒီပုဂ္ဂိုလ်ကစာမဲ့တဲ့ပုဂ္ဂိုလ်ပဲဗြဟ္မတရားထုတ်တဲ့လုပ်ငန်းကြီးကထွက်သွားပြီတပိဋကညာရဖို့တော့မဖြစ်နိုင်တော့ဘူးအဲ့ဒီမှာသူတို့ကပရမဘုရားလောင်းနာမှာဝိုင်းရံပြီးတော့ဆောက်ရှောက်နေကြအဲ့ဒီအမြင်ထွက်သွားပြီးတော့ဥလူလာတော်ကနေထွက်သွားပြီးတော့ဆက်ရှုယူဇနာတော်ဝေးတဲ့မိဂရံတော်သွားကြတာပဲအဲ့ဒီမှာမာတကြီး 1103ခုနှစ်ဆုံလာပြီပေါ့ဘုရားလိုကြတော့ဒီရက်တွေတတ်မှတ်တာဝီနီတော်ရာပြောရင်ပေါ့နော်ဝါဆိုလာပြီးအာယုံတက်ဝါဆိုလာပြီးဆိုတော့ဝါဆိုလာပြီးနေအာယုံတက်ခြင်းအနေစပြီးတော့နောက်တရက်မနေ့အာယုံမတက်မီအတွင်းကိုဒါလာပြီးနေလို့ခေါ်တာဒီလောကအနေနဲ့ပြောရင်တော့ဝါဆိုလာပြီးကြောင့်တရက်နေရောက်သွားတော့ဝါဆိုလာပြီးကြောင့်တရက်နေအာယုံမတက်မီချိန်မှာဘုရားသဗ္ဗဉာဏ်ရတာ အဲ့လိုဥလူဥလူဥလူဝလာတော်ကနေပြီးတော့မိဂရာဘုံကိုဘင်းရင်တကိုးနဲ့ကြွသွားရင်တော့ပိဇဝေငါကလိုလိုဒူးထောက်မှာပေါ့လေဒါပေမဲ့လမ်းမှာရုပ်လှုပ်ဆောင်စရာရည်ရွယ်ချက်တရားရှိတာပေါ့ရည်ရွယ်ချက်တရားခုနဥပကနဲ့တွေ့ဖို့ဥပကနဲ့တွေ့တဲ့ခါကျလဲဒီပုဂ္ဂိုလ်ကိုနောင်တစ်ချိန်မှာကျွတ်တန်းဝင်မှမြင်တဲ့အတွက်ခြေလင်ကြွတာ လောကနယ်ပယ်မှာဘုန်းကြီးတို့လမ်းတွေကအစုံလမ်းအဆံလမ်းနှမျိုးရှိတာပေါ့နော်အစုံလမ်းဆိုတာကာမဒုက္ခလိကကာမဒုက္ခလိကလမ်းစဉ်ကိုပြောတာအဆံလမ်းဆိုတာအတ္တကိလမတန်ရေစုံလမ်းပေါ့နော်ရေဇာခီးကိုဘုန်းကြီးတို့တကောဥဒိပမဲ့ပြမယ်ဟောမယ်ဒီတရားတွေတကောဥဒိပပြည့်စုံတဲ့ပုဂ္ဂိုလ်မျိုးသားရနိုင်တာတကောဥဒိပမကြည့်စုံတဲ့ပုဂ္ဂိုလ်တွေမရနိုင်ဘူးဒီလိုထင်မှတ် သွားမှာစိုးတဲ့အတွက်သူကတကုတ်အဋ္ဌိပတ်နဲ့မကြွဘူးတာမန်အနေနဲ့ကြွပြီးတရားဟောတာအဲ့ဒီမှာဓမ္မစက္ကဆိုတာလေးနည်းနည်းပြောရအောင်ပေါ့ဓမ္မစက္ကဆိုတာသစ္စာလေးပါးသိတဲ့ပရိဝေဒဉာဏ်ပေါ့ဗျာသစ္စာလေးပါးထုတ်ဖို့ဟောကြားနေတဲ့ဒေသနာဉာဏ်နှမျိုးဟောတာသစ္စာလေးပါးကိုလည်းဘုရားရှင်ကိုယ်တိုင်ထုတ်ထွင်းတယ်ထုတ်ထွင်းလေသိတယ်သိတဲ့အတိုင်းကိုလည်းသူများဟောကြားနိုင်တယ်နော် သစ္စာလေးပါးကိုထိုးထွင်းရသိတဲ့ဉာဏ်ကိုပရိဝေဒဉာဏ်လို့ခေါ်တယ်။အဲ့ဒီသစ္စာလေးပါးကိုယ်တိုင်သိတဲ့အတိုင်းသူများကိုဟောကြားနိုင်တာကိုဒေသနာဉာဏ်လို့ခေါ်တယ်။အဲ့တော့ဓမ္မစကမှာဓမ္မတပုတ်စကတပုတ်ပေါ့။ဓမ္မကသစ္စာတရားတွေစကဆိုတာစတင်ဖြစ်ပေါ်လာမှုလွယ်ပတ်မှုဆိုလိုတယ်ဒီလိုလေးမှတ်ထားမယ်နော်။သူကလည်းသူကန့်ပြီးမှတ်တော့ အဲတော့ပရိဝေဒဉာဏ်ဖြစ်တဲ့ဓမ္မစကတရားတွေလဲပတ်တာကဗုဒ္ဓဂယာဘောရိပင်ညောဘောရိပင်အောက်မှာစတင်ခဲ့တယ်ဒေသနာဉာဏ်ဖြစ်တဲ့ဓမ္မစကတရားတွေစတယ်လဲပတ်တာတော့ဗာရဏိတိမိဂရုံမိဂရာဝုံတော်မှာဖြစ်တာပေါ့နော် ပရိဝေဒဉာဏ်ဆိုတာသစ္စာလေးပါးကိုထိုးထွင်းသိတာပေါ့အဲ့ဒီထိုးထွင်းသိတဲ့တရားတွေလဲပတ်တာတော့ဘုန်းကြီးတို့ ဗောဓိညောင်မင်းအောင်မှာစတင်ခဲ့တာတကယ်တကယ်ဟောတာကြတော့နော်တိတဲ့နေရာကတတ်တတ်ပြောချင်တာပြိဝိဒညာကဗောဓိဗောဓိညောင်မင်းအောင်မှာတိတာဟောတဲ့အခါကျပဲသွားဟောလဲဆိုမိဂရာဘောဗာရဏတိပိမိဂရာဘောဗမာပြည်ရလူတွေကတော့ဒီဒုက္ခဣတိပဒနာမိဂရာရေလို့ပါတယ်မိဂရာဝန်အဖြာစုခေါ်တယ်ဘုရားရှင်လက်ထက်မှာအဲ့လိုမိဂရာဝန်ဆိုတာသမင်တွေသားတွေဘေးမဲ့ပေးတဲ့တောကိုခေါ်တယ် ဘုရားရှင်လက်ထက်မှာဒီမိဂလာဝန်တော်၃ခုတွေ့တယ်ဘုန်းကြီးတို့ခုဓမ္မစကြာဟောတဲ့မိဂရာဝန်ကြဣတိပတ္ထနာမိဂရာဝန်လို့ခေါ်တယ်ဣတိဣတိပတ္တနာမိဂရာယေဆိုဣတိပတ္တနာမိဂရာဝန်လို့ခေါ်တယ်တခြားမိဂရာဝန်ဘေဒကာဘေဒကလာဆိုတဲ့မိဂရာဝန်လည်းရှိတယ်ခေမဆိုတဲ့တော်ကြီးလည်းရှိအဲ့ဒါလည်းမိဂရာဝန်ပဲနော်အဲ့တော့ဒီမှာမိဂရာဝန်တို့တာမန်ပြောရင်တော့မပြည့်စုံဘူးပေါ့ မိဂရာက၃ခုရှိနေအောင်ဖျားလိုက်တာဘယ်မိဂရာလဲမေးဣတိပတ္တနာမိဂရာပေါ့နော်ဘေဒကလာဆိုတဲ့မိဂရာလည်းမဟုတ်ဘူးခေမဆိုတဲ့မိဂရာလည်းမဟုတ်ဘူးဒီလိုခွဲမှဒါတော့ဇာထဲမှာပါတဲ့အတိုင်းမှပေါ့အဲ့ဒီဓမ္မစကြာတုံးလေးရှိရင်ကင်ထားပေါ့အဲ့ဒါလေးနဲ့ကပ်ပြောနေတော့အဲ့ဒီဣတိပတနာမိဂရာဝန်တော်မှာဗုဒ္ဓပိဿဝေငါကိုဒေသနာတရား ဟောကြားပြီးတော့ဗုဒ္ဓဖြစ်ကြောင်းဝန်ခံစကားကိုလည်းပြောကြားခဲ့တယ်နော်ဓမ္မစကြာတရားကိုလည်းဟောတယ်ပြီးတော့ဗုဒ္ဓဖြစ်ကြောင်းကိုလည်းဖျာရှင်ဝန်ခံခဲ့တယ်အဲဓမ္မစကြာဆိုတာကိုဘုန်းကြီးတို့ခုနကပရိဝေဒဉာဏ်တော်နဲ့ပရိဝေဒဉာဏ်တော်သစ္စာလေးပါးတရားကိုယ်တိုင်လည်းသိတယ်ဒါပရိဝေဒဉာဏ်တော်ခေါ်တယ်ဒီသစ္စာလေးပါးတရားကိုကိုယ်တိုင်သိတဲ့အတိုင်းသူတစ်ပါးကိုလည်းဟောကြားတယ် အဲကြောင့်ဓမ္မစကြာဆိုတာပရိဝေဒညာတော်နဲ့ဒေသနာညာတော်ကိုအသုံးပြုပြီးထုတ်ဖို့ဟောကြားတာဖြစ်တယ်လို့ဒီလိုမှတ်ထားပါတရားဟောတဲ့အကြောင်း၄မျိုးပေါ့လေစာပေကျမ်းဂန်များမှတ်တမ်းတင်ထားတယ်ဗုဒ္ဓကဒီပိတကိုဒီတရား ဟောမှာပဲဆိုပြီးကိုယ်ဆန္ဒကိုဟောတာကိုအတ္တစာတရားလို့ဒီလိုစာပေကျမ်းဂန်များမှာဖွဲ့မှာတူတယောက်ရဲ့အစ္ဆာတရားအလိုအစ္ဆာတရားကြည်ဟောတာကိုပရိစ္ဆာတရား ဖရာတခါတလေကြာဒီပုဂ္ဂိုလ်ရဲ့ဇရိုက်ကြည့်ပြီးတော့ဟောတာမျိုးပေါ့ခါတကြတော့မေးဖြေနဲ့ပြုလုပ်ပြီးဟောတာမျိုးတွေရှိတယ်ဒီပုဂ္ဂိုလ်ကသူသိကျင်တာလေးမေးလိုက်ဖြေလိုက်လုပ်ပြီးတော့မှ ဟောတာမျိုးကို ပု္ပ္ပဝတိကလို့ခေါ်တယ်အကြောင်းတစ်ခုကိုအကြောင်းရင်းအကြောင်းအရာတစ်ခုကိုအကြောင်းပြီးဟောတာအထုပ္ပတ္တိလို့ခေါ်တယ် ဒီဓမ္မစကြာတရားကိုဘုရားဟောတာကအဲ့ဒီ၄မျိုးတည်းကအတ္တစာတရားဒီတရားကိုငါဟောမှာပဲဆို ကိုယ်ဆန္ဒနဲ့ကိုဟောတဲ့အတွက်အတ္တစာတရားလို့ခေါ်ပါတယ်။ဘာဖြစ်လို့လဲဆိုရင်ဗုဒ္ဓရောပြဆောက်ရင်ငါဘူးရောအရင်က မကြောက်တဲ့တရားဖြစ်တရားတွေကိုအစအဆုံးထုတ်ဖို့ဟောတာ ထုတ်ဖို့ဟောတာအသစ်စံတွေးရှိချက်တွေဟောတာဖြစ်ပါတယ်။အဲကြောင့်ဘုရားအိမ်မှာဟောဟောမိန့်သွားတာလေပုတ်ပြီးအနာနုတုတေတုဓမ္မေတုစက္ခုံဥရပါရီပုတ်ပြီးနာနုတုတေတုဘယ်တော့မှမကြောက်ဘယ်တော့မှမကြောက်ဘူးတဲ့ဘဇုစီကမှသင်ယူခြင်းနာယူခြင်းမရှိတဲ့ဘယ်ဆရာကမှလည်းဒါမျိုးမဟောကြဘူးတဲ့တရားလို့ဒီလို ဆိုလိုတာအဲ့ဒီခေတ်မှာဘုန်းကြီးတို့ဖရာမြေကံပုဂ္ဂိုလ်6ဦးပေါ့လေပေါ့ ဒီဖျားတွေမဟုတ်ဘူးတဲ့တရားကိုဆိုလိုတာတရားဆိုတာအထုတ်လုံးရအထုတ်ပြီးကျင့်ရမယ်တရားပဲအထုတ်အထုတ်မရှိဘူးမကျင့်ဘူးဆိုရင်သူ့အတူဖြစ်လာမယ်တရားမဟုတ်ဘူးဗျာဒါလေးနားလေမကျင့်ရင်မဖြစ်ရုံနဲ့မကောက်ဘူးနော်တခါတလေကိုရတာတဲ့အခြေအနေကောင်းနေခွန်လန်းရင်ကျင့်ရတယ်ဘုန်းကြီးပြည့်လူပြည့်ပြည့် ခွန်လန်းရှိတော့မှမကျင့်ရင်အဲ့ဒီအခြေအနေကောင်းတွေကပျက်စီးဆုံးရှုံးသွားတယ်လူတိုင်းလူတိုင်းဟာခုလိုဘုန်းကြီးတို့ဒီတရားတွေနာခွင့်ကြုံတယ်လောက်ခွင့်ရတယ်ဆိုပါရမီခြေခံတတ်တွေရှိပြီးသားပဲဗျအဲ့ဒါကိုအသုံးမချရင်ဆန္ဒမပါလို့စိတ်မရှိလို့အာမထုတ်ရင်မကျင့်ရင်တစ်ဖက်ရောက်သွားတာပဲအသုံးမချတတ်ရင်ပေါ့လေကိုယ်ပါရမီဟေး ကုန်ဆုံးသွားတယ်ပျက်စီးသွားတယ်လို့ပြောလို့ရတာပေါ့နော်ဒါဒီနေလေနေလေဟိုညနေပိုင်းကျပြောဖို့ရှိပါတယ်ဗာရဏီတထေတာအကြောင်းပါဗာရဏီမှာရှိတဲ့တထေတာဟာသူ့ဖေမိများကွယ်လွန်သွားတဲ့အခါမှာကလေး80လောက်ချမ်းသာတယ်နော်သူမျိုးတဲ့အိမ်အောင်ကြတယ်ပေါ့ဗျာဒီကလေး80လောက်ချမ်းသာတွေကမိဘတွေကဒီသားလေးအတွက်ချစ်တော်လွှဲထားကြတာပေါ့ ငါသားလေးတသက်ဆောင်လို့မကုန်ဘူးပင်မခံပြီးပညာသင်ပေးစရာမလိုဘူးသူ့ဘာသူ စားနေပါသေးပြောသလိုနေပါစေအပြော်ပါးတွေအကခုံတွေအတိမုတ်တွေလောက်ပဲသင်ပေးတာသူရဲ့အိမ်သူနဲ့အိမ်တော်ပြီးတဲ့ခလီ ခလီမလေးကလည်းဒါပဲကျန်တဲ့စီးပွားရမလောက်တော့နောက်ဆုံးတော့ဘာဖြစ်လဲဆိုတော့အတိညာဖြစ်ရအယက်သမားနဲ့ပေါင်းအယက်တော့ရှင်မြတ်ပြည်စီရဲ့ကုံဖြုံး နောက်ဆုံးတော့ဒီလေမြန်းရောက်လမ်းဘေးမှာခွက်လက်ဆွဲပြီး တောင်းစားတဲ့ဘဝရောက်တာအဲ့ဒီချိန်ရောက်မှဖယားနဲ့တွေ့တယ်ဘုရားကအချိန်မှာရှင်အနန္ဒပြောတယ်အနန္ဒတဲ့ဒီတထေသားလေမြာပထမအရွယ်တုန်းကစူးစားအထုတ်မယ်ဆိုရင်ဟုတ်လား ပထမရာဇာတထေဖြစ်နိုင်တယ်ဒုတိယအရွယ်မှာဇီဝတွေစူးစားအထုတ်နိုင်ရင်ဒုတိယ ဌာနတထေဖြစ်နိုင်တယ်တတိယရေဘက်မှာကြိုးစားထုံးနိုင်တတိယဌာနတထေဖြစ်နိုင်တယ်ဒါလောကီဘက်ကိုပြောတာပြီးမှဗုဒ္ဓကလောကုတ္တဘက်ကိုဆက်ပြောတယ်တကယ်လို့ပထမရေမှာရဟန်းပြုပြီးတရားကျင့်ကြမယ်ဆိုရင်တဲ့နော်မြို့သားကယန္တာမြို့သမီးကနာကံဒုတိယရွယ်မှာယဟန်ပြုပြီးစ조사ထုတ်မယ်ဆိုရင်အမျိုးသားနာကမြို့သမီးကသဂရာကံပေါ့ တတိယအရွယ်မှာယဟန်ပြုပြီးတရားတွေကြိုးစားအထုတ်မယ်ဆိုရင်မြို့သားကတဂရာကမြို့သမီးကသောတာပန်လို့ဖြစ်နိုင်တယ်အခုတော့အသက်အရွယ်ကြီးကြီးအိုမင်းမစွမ်းဖြစ်နေတော့ဘာမှ မလုပ်နိုင်တော့ဘူးလုံတဲ့အချိန်မှာမလုတ်ခဲ့ရင်ဒီလိုပဲချိန်နှောင်းသွားတာပဲနော်အဲ့ဒါလေးမှတ်တော့ဘုန်းကြီးတို့အရွယ်ကောင်းတို့ကျမ်းမာရေးကောင်းတို့ဘာမှပြောပြောနေကိုယ်ရိုးကိုယ်သဲနိုင်တို့ခြိနိုင်တို့ လုပ်ဖို့လိုတယ်နော်အဲတကယ်တကယ်ဟိုအရွယ်လွန်မှလုပ်ဖို့ဆိုတာတော်တော်ပါရမီဖြစ်မှဖြစ်နိုင်တယ်အဲတော်တော်တန်ပါရမီဖြစ်ရင်တော့ဘယ်နည်းနဲ့မှဖြစ်နိုင်အကြောင်းအခုလိုအရွယ်ရှိလုံးကျမ်းမာရေးကောင်းလုံးဒီသူတို့ကောင်းတရားတွေလောက်နိုင်တာကောင်းပါတယ်ဝမ်းမြောက်ဝမ်းသာလည်းတာရုခေါ်ပါနော်ဒီနေ့ဒီလောက်နဲ့ပဲဆုံးသက်ကြအောင်ဒီနေ့ဟောပြောဆုံးဆုံးပါတဲ့တရားတော်များကို လိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဲ့ညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။